ခန်းကြီး36အငယ်1မှ9အေးဒုံအမည်ရှိသောအေးသော အမျိုးနွယ်၏အထုပ်ပတ္တိများဟုမူကားအေးသောသည် ဟိတ်တိအမျိုးအေးလုံ၏သမီးအာဒါတယောက်ဟိဝိအမျိုးဇီးပေါန်သားအာန၏သမီးအဟောလိပါမတယောက်ခန္နန်အမျိုးသမီးနှစ်ယောက်နှင့်၎င်းဣရှမေလသမီးဒီဟုသော နာဘယုတ်နှမဘာရှမတ်တယောက်နှင့်၎င်း အိမ်ထောင်လေ၏အေတောမယအာဒတ်ဖွာသောသားကအေလိဖတ်ဘာရှမတ်ဖွာသောသားကရွေလတီအဟောလိဘာမဖွာသောသားကယုရှယာလံကောရတီဤသူတို့ကခါနန်ပြည်၌အေတောမြင်သောသားတီအငယ်6မှ14အေတောဒီမယားသားသမီးနှင့်တကွာအိမ်သူအိမ်သားအပေါင်းတို့ကို၎င်း သိုးနွားစသည်တို့နှင့်တရိษံရှိသမျှတို့ကို၎င်းခါနန်ပြည်၌ရတတ်သောဥစ္စာရှိသမျှတို့ကို၎င်းယူ၍ညီယာကုတ်ထံမှပြောင်းသွားလေ၏အကြောင်းမူကားထိုသူနှစ်ပါးတို့သည်ဥစ္စာများလွန်းသောကြောင့်တရက်ထီးမနေနိုင်ကြသူတို့နေရာမြေသည် သူတို့တရိษံများကြောင့်မဆန့်နိုင်ရာတို့ဖြစ်၍အေဒုံအမည်ရှိသောအေသောသည်ဇိရတောင်ပေါ်မှနေလေ၏ ဇိရတောင်ပေါ်မှာဧဒုံအမျိုးသားတို့၏အဘဧသော၏သားစဉ်မြေးဆက်တို့ကိုဆိုပေအံ့။ဧသော၏သားတို့အမည်ကား၊မယားအာဒါဘွားသောသားဧလိဖတ်၊မယားဗာရှမတ်ဘွားသောသားရွေလတည်း။ဧလိဖတ်သားကား၊တေမန်၊ဩမရ၊ဇေဖေါ၊ဂါတံ၊ကေနတ်တည်း။ဧသောသားဧလိဖတ်၏မယားငယ်၊တိမနဘွားသောသားကားအာမလက်တည်း ဤသူတို့သည်အေသောမယာအာဒိုင်အနွယ်ဖြစ်သည်ရွေလသားကနာဟဇေရရှမမိဇာဒီဤသူတို့သည်အေသောမယာဘာရှမဤအနွယ်ဖြစ်သည်ဇီဘုံသားအာနယသမီအေသောမယာအဟောလိဘာမဖွာသောသားကယုရှယာလံကိုရသည် အငယ်15မှ19ဤသောသားတို့တွင်ဘိုလ်လုသောသူဟုမူကားတာဦးအေလိဖာဤတာဘူတေမန်ဘူအောမရဘူစီဖောဘူကေနတ်ဘူကတန်ဘူအမလက်ဒီဤဘူတို့သည်အာဒတ်ဤအနွယ်အေဒုံပြည်၌အေလိဖာရသောတာဖြစ်သည်အေသောတာရွေလဤတာကဘူနာဟတ်ဘူဇေယဘူရှမ ဗိုလ်မိဇတည်းဤဗိုလ်တို့သည်ဧသောမယားဗာရှမ၏အနွယ်ဧဒုံပြည်၌ရွေလရသောသားဖြစ်သည်ဧသောမယားအဟောလိဘာမ၏သားကဘိုလ်ယုရှဘိုလ်ယာလံဘိုလ်ကောရာဒီဤဘိုလ်တို့သည်အာန၏သမီးဧသောမယားအဟောလိဘာမသားဖြစ်သည်ဧဒုံအမည်ရှိသောဧသော၏သားမြေများ သူတို့တွင်ဗိုလ်လုသောသူများဤတို့သည်အငယ်20မှ30ထိုပြည်၌နေသောဟောရီအမျိုးဇီရာဤသားကလောတန်ရှောဘလဇီဘုံအာနဒီရှုံအေစာဒီရှန်ဒီဤသူတို့သည် အေဒုံပြည်၌ဟောရီအမျိုးဇီရာဤသားတို့တွင်ဗိုလ်လုသောသူဖြစ်သည်လောတန်သားကဟောရီနှင့်ဟေမန်ဒီ လောတန်နမကာတိမနတိရှောဘလတာကာအာလဝံမနာဟဧဘလရှေဖောအောနန္ဒီဇီဘုံတာကာအာရယနှင့်အာနဒီထိုအာနကအဖဇီဘုံဤမြဲတို့ကိုထိန်းသောအခါတော၌နွေသောစမ်းရည်တွင်တို့ကို တွေ့သောသူပေသည်အာနတာကာဒီရှုံနှင့်သမီး အဟောလိပါမတိဒီရှုံသားကဟင်ဒန်ဧရှဘန်ဣတရန်ခေရန်ဒီဧဇာသားကဘီလဟန်ဇာဝန်အာကန်ဒီဒီရှန်သားကဥဇာနှင့်အာရန်ဒီဟောရီအမျိုးဘူများကဘူလောတန်ဘူရှောဘလဘူစီဘောင်ဘူအာနတ်ဘူဒီရှုံဘူဣဇာဘူဒီရှန်ဒီ ဤသူတို့သည်ဇီးရပြည်၌ဘိုလ်လုတ်သောသူတို့တွင် ဟောရီအမျိုးဘိုလ်ဖြစ်သည်အငယ်37မှ35ဤဒေလာအမျိုး၌အစိုးရသောမင်းကြီးမရှိမီအေဒုံပြည်၌အစိုးရသောမင်းကြီးဟုမူကားဘောရတာဘေလာသည်အေဒုံပြည်၌မင်းပြု၏မြို့တော်ကဒိနာဘာမြို့သည်ဘေလာမင်းတည်၍သူ၏အရာ၌ ဘောဇေယအယတ်သားဇေယဤသားယောဘသည်မင်းပြုလေ၏ယောဘမင်းတည်၍သူ၏အရာ၌တေမဏိအယတ်သားဟုရှံသည်မင်းပြုလေ၏ဟုရှံမင်းတည်၍မောဘလွင်ပြင်၌မိဒရန်လူတို့ကိုလှုပ်ကြံသောသူဘေဒတ်သားဟာဒတ်သည်ဟုရှံအရာ၌မင်းပြုလေ၏မြို့တော်ကအာဝိမြို့တည်အငယ်36မှ 43ဟာဒမင်းတည်၍သူ၏အရာ၌မာတရက်ယတ္တာစာမလသည် မင်းပြုလေ၏စာမလမင်းတည်၍သူ၏အရာ၌မြင့်နားမှနေသောယေဟောဘုယတ္တာရှောလသည်မင်းပြုလေ၏ရှောလမင်းတည်၍သူ၏အရာ၌အာကဘောတာဘလဟနံဒီမင်းပြုလေ၏အာကဘောတာဘလဟနံမင်းတည်၍သူ၏အရာ ဟာဒါသည်မင်းပြုလေ၏မြို့တော်ကားပေါမြို့သည်မြောက်သားတော်ကားမေဇဟသမီးမာတရိဤသမီးမဟေတပေလသည်အေတောမှဆင်းသက်၍မိမိအမျိုးအနွယ်နေရာရက်ခံရသောဘွဲ့နာမအလိုက်ဘူလုတ်သောသူဟုမူကားဘူတိမနာဘူအလဝဘူရေတက်ဘူအဟောလိဘာမဘူအေလာဘူပိနုံ ဘိုကေနဘိုတေမန်ဘိုမိပစာဘိုမာကထရေလဘိုဣရန်ဒီဤသူတို့သည်မိမိနေရာအရမိမိပိုင်သောပြည်၌အေဒုံဘိုများဖြစ်သည်အေတော်သည်အေဒုံအမျိုးသားတို့၏အဖ ဖြစ်သည်